အခန်းကြီး31အငယ်1မှ9တက်ကြီး31ခုတတိယလတရနေ့တွင်ဒါဝရဖျား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားတင်းသည်အဂုတ်တုရှင်ပြန်ဖာရောမင်းနှင့်သူ၏အလုံးရင်အားဟောပြောရမည်မှာတင်းသည်ဘုံတကူကြည့်၍အဘယ်သူနှင့်တူသည်။အာရှုရိလူသည်အစင်းလာ၍လွှမ်းမိုးသောအကိုင်းမြင့်သောအရက်ထူထပ်သောအခက်လက်တို့နှင့် ပြည့်စုံသောထိပ်ပြားရှိသော လေဗနုန်အာရဇ်ပင်ဖြစ်၏။မြစ်ရေ၏ကျေးဇူးကြောင့်ကြီးမားခြင်း၊နက်နဲသောရေ၏ကျေးဇူးကြောင့်အရပ်မြင့်ခြင်းရှိ၏။သူစိုက်ရာအရပ်ရပ်တို့၌ရေစီး၍၊ခပ်သိမ်းသောတောပင်ရှိရာသို့မြစ်ရေသည်နှံ့ပြားလေ၏။ထိုသို့သောအားဖြင့်တောသစ်ပင်တကာတို့ထက်အရပ်မြင့်လေ၏။တိုးပွားသောအခါရေများသောကြောင့်အကိုင်းအခက်များပြား၍ အလက်တို့သည်ရှည်လျားကြ၏မိုးကောင်းကင်ငှက်အပေါင်းတို့သည်အကိုင်းခက်တို့၌အတိုက်လုကြ၏တောတရိษံအပေါင်းတို့သည်အကိုင်းခက်တို့အောက်၌တားဖွာကြ၏ထိုအပင်ဤအရိပ်၌ကြီးမားသောလူမျိုးအပေါင်းတို့သည်နေကြ၏ထိုတို့ရေများသောအရ၌အမြင့်ဆွဲသောကြောင့်ကြီးမြင့်၍အခက်အလက်ရှည်လျားသဖြင့်လှသောအစင်းနှင့်ပြည့်စုံ၏ဘုရားသခင်ဥယျင်တော်၌ ။အာရဇ်ပင်တို့သည် ထိုအပင်ကိုမကွယ်နိုင်။ထင်းရူးပင်နှင့်အာရမုန်ပင်တို့သည်ထိုသို့သောအကိုင်းအခက်နှင့်မပြည့်စုံကြ။ဘုရားသခင်၏ဥယျာဉ်တော်၌သစ်ပင်တပင်မျှထိုအပင်ကဲ့သို့အဆင်းမလှ။ဧဒင်အရပ်၊ဘုရားသခင်၏ဥယျာဉ်တော်၌ရှိသမျှသောသစ်ပင်တို့သည်ထိုအပင်ကိုငြူစူသည်တိုင်အောင် အခက်အလက်များပြားသောအားဖြင့်သူ၏အဆင်းကိုငါလှစေ၏။ ငယ်30မှ18တပန်ရှင်သာရဖျားမိန်တော်မူဒီကထိုအာရစ်ပင်သည်အရက်မြင့်လျက်ထူထပ်သော အခက်လက်တို့နှင့် ပြည့်စုံသောမိမိထိတ်ဖျားကိုချီးမြှောက်လျက်စိတ်လဲမြင့်၍ဝါကြောလျက်ရှိသောကြောင့်လူမျိုးတို့တွင်တကိုးကြည့်၍သူကိုကြက်တီးစွာ စီရင်သောသူ၏လက်သို့ငါအပ်လေပြီသူပြုသောအာဓမအမှုကြောင့်နှင်ထုတ်လေပြီ ကြောက်မဲ့ဖွယ်သောတကြွတနိုင်ငံသားတို့သည် သူ့ကိုခုတ်လဲ၍ပစ်ထားကြပြီ အကိုင်းအခက်တို့သည် တောင်ပေါ်နှင့်ခြိုင်ထဲမှကျ၍တပြီလုံးမြင့်နားမှကျိုးပဲ့လျက်နေကြ၏မြေကြီးသားအပေါင်းတို့သည် သူ့အရိတ်ထဲကထွက်၍သူ့ကိုစွန့်သွားကြ၏မိုးကောင်းကင်ငှက်နှင့်တောတရိษံပေါင်းတို့သည်ကျိုးပဲ့သော အကိုင်းခက်တို့အပေါ်မှနေရကြ၏အကြောင်းမူကားရေနမ်းမှရှိသမျှသော တစ်ပင်တို့တွင်တပင်မျှအရက်မြင့်သောကြောင့်မဝါကြွားထူထပ်သောအခက်လက်တို့တွင်မိမိထိတ်ဖျားကိုမချီးမြှောက်မိအကြောင်းရေကိုတောက်သမျှသောအပင်တပင်မျှအရက်မြင့်လျက်မပြိုင်ဝတ်မိအကြောင်းသည်ထိုအပင်အပေါင်းတို့သည် မြေတွင်တဲသို့ဆင်းသက်သော လူသားတို့နှင့်အတူ သေခြင်းတို့၎င်းမြေအောက်အရက်တို့၎င်းရောက်စေခြင်းဟံငါအပ်လေပြီ အရှင်ထာဝရဘုရားမိန်တော်မူသည်ကားသူသည်မရဏနိုင်ငံတည်းသို့ဆင်းသွားသောနေ့၌နက်နဲသောအရက်ကိုသူ့အဖို့မသာအဝတ်နှင့်ငါဖုံးလွှမ်း၏လှိုင်းတဘိုးတို့ကိုငါကန့်ကွက်၍ကြီးစွာသောရေကိုချုပ်ထား၏လေဗနုန်တောင်ကို သူ့အဖို့မသာအဝတ်ကိုဝတ်စေ၍တောတစ်ပင်အပေါင်းတို့သည်စိတ်ပြက်ကြ၏မြေတွင်တည်းသို့ဆင်းသွားသော သူတို့နှင့်အတူ သူ့ကိုမရဏနိုင်ငံတဲသို့ငါနှိမ့်ချသောအခါနှိမ့်ချတန်အားဖြင့်လူအမျိုးမျိုးတို့ကိုငါတုံလှုပ်စေ၏အေဒင်တစ်ပင်ရှိသည်များတို့နှင့်အကောင်းဆုံးအမျက်ဆုံးသောလေဗနုန်တစ်ပင်မှဆ၍ရေကိုတောက်သည်များသောတစ်ပင်တို့သည် မြေအောက်အရတ်တို့၌တက်တာခြင်းတို့ရောက်ကြ၏ထိုသူနှင့်တကားသူ့လက်ယုံဖြစ်၍လူမျိုးတို့တွင် သူ့ရိတ်ကို ခေါ်သောသူတို့သည် ဓာဖြင့်အသေးခံရသော သူတို့နေရာမရဏနိုင်ငံထဲသို့လိုက်သွားကြ၏။သင်သည်ဘုန်းတန်ခိုးအာနုဘော်အားဖြင့်အဘယ်မည်သောဧဒင်သစ်ပင်နှင့်တူသနည်း။သင်သည်ဧဒင်သစ်ပင်တို့နှင့်အတူမြေအောက်အရပ်သို့နှိမ့်ချခြင်းကိုခံရမည်။အရေဖျားလှီးခြင်းကိုမခံသောလူ၊ထားဖြင့်အသေခံရသော သူတို့နှင့်အတူလဲ၍နေရမည်။ထိုသို့ဖါရောဘုရင်နှင့် သူ့အလုံးရင်းရှိသမျှတို့သည် ဖြစ်ရကြမည်ဟု အရှင်ထာဝရဘုရားမိန့်တော်မူ၏။